ခန်းကြီးရှိအငယ်1မှ9တပန်သာရဖျားကလည်းတင်ဒီမကြောက်နှင့် စိတ်မပြတ်နှင့်တင်၌ပါသောစစ်သူရဲ့အပေါင်းတို့ကို ခေါ်၍အာဤမျိုးတို့ထသွားလောအာဤမင်းကြီးနှင့်သူ့လူများသူ့မျိုးသူ့မြေကိုတင့်လက်၌ငါအမည်ယေရီခေါမျိုးနှင့်မင်းကြီးအားပြုတကဲ့သို့အာဤမျိုးနှင့်မင်းကြီးအားပြုအမည်တို့အတွင်လူယူသောဥစ္စာတရိษံများကို ကိုအဖို့သိမ်းရမည်မြို့နောက်မှကင်းတက်ကို ထားရမည်ဟုယောရှုအားမိန့်တော်မူသည်အတိုင်း၊ယောရှုနှင့်စစ်သူရဲအပေါင်းတို့သည် အာဣမြို့ကိုတိုက်ခြင်းငှါထကြ၏။ယောရှုသည်ခွန်အားကြီးသောစစ်သူရဲသုံးသောင်းတို့ကို ရွေးချယ်၍ညဉ့်အခါစေလွှတ်လျက်၊သင်တို့သည် ထိုမြို့ကိုတိုက်ခြင်းငှါမြို့နောက်မှာကင်းထိုးလျက်နေကြလော့။မြို့နှင့်ဝေးဝေးခွါ၍မသွားကြနှင့် တညီတညွတ်တီအသင့်နေကြလော့ငါနှင့်တကွငါ၌ပါသော သူအပေါင်းတို့သည်မြို့အနီးသို့ချင်းကပ်မည်သူတို့သည်ယမန်ကဲ့သို့တိုက်ခြင်းငှာထွက်လာကြသောအခါငါတို့သည်သူတို့ရှေ့မှပြေးရကြမည်သူတို့လည်းလိုက်ခြင်းငှာမြို့တဲကထွက်၍မြို့နှင့်ကွာမန်းကိုမတိဘဲခွာ၍လိုက်ကြလိမ့်မည်အကြောင်းမူကားသူတို့ရှေ့မှငါတို့သည် ပြေးသောအခါယမန်ကဲ့သို့ငါတို့ရှေ့မှပြေးကြပြီဟုသူတို့ဆိုကြလိမ့်မည်ထိုအခါသင်တို့သည်ကင်းထိုးလျက်နေရာအရမှထ၍မြို့ကိုတိုက်လျင်သင်တို့၏ဘုရားသခင်သာရဘုရားသည်သင်တို့လက်၌အတော်မူမည်အငယ်ရှမှ73တိုက်၍အောင်သောအခါမြို့ကိုမီးရှို့ရကြမည်သာရဘုရား မိန်တော်မူသည့်အတိုင်းပြုရကြမည် ထိုသို့ငါဆင့်ဆိုသည်ဟု ထိုသူတို့အားမှားထားလေ၏ယောရှုစေလွတ်သည့်အတိုင်းထိုသူတို့သည် ကင်းထိုးခြင်းငှာတွား၍ဘေသလမြို့နှင့်အာဤမြို့ဆက်ကြားတွင် အာဤမြို့အနောက်ဘက်မှနေကြ၏ယောရှုသည် ထိုညတွင် လူများထဲမှနေသေး၏နာနှင့်စောစောထ၍လူများတို့ကို ရေတွက်ပြီးမှဣဒရေလမျိုးအသက်ကြီးသူတို့နှင့်အတူအာဤမြို့သို့အူးချီတွားလေ၏ ယောရှု၌ပါသောစစ်သူရဲအပေါင်းတို့သည်လိုက်၍မြို့အနီးသို့ရောက်ပြီးလျှင်၊မြို့မြောက်ဘက်၌တပ်ချကြ၏။သူတို့နှင့်မြို့စပ်ကြားမှာချိုင့်တခုရှိ၏။တဖန်အာဣမြို့အနောက်၊ထိုမြို့နှင့်ဗေသလမြို့စပ်ကြားမှာကင်းထိုးစေခြင်းငှါလူငါးထောင်ခန့်မျှထားလေ၏။ထိုသို့လျှင်မြို့မြောက်ဘက်မှာဗိုလ်ခြေအပေါင်းခင်းကျင်းလျက်၊အနောက်ဘက်မှာလည်းကင်းထိုးလျက်အသီးအသီး နေရာကျကြသောအခါယောရှုသည်ထိုညတွင်ကျိုင်းအလယ်သို့သွားလေ၏အငယ်14မှ19ထိုအချင်းရာတို့ကိုအာဤမင်းကြီးသည်မြင်လျှင်မြို့သားယောက်ျားတို့သည်စောစောထ၍အလင်းအမြန်ပြင်ဆင်ပြီးမှမင်းကြီးသည် လူအပေါင်းတို့နှင့်တကွဤဒေလာအမျိုးသားတို့ကိုတိုက်ခြင်းဟချင်းချက်သောအချိန်၌လွင်ပြင်သို့ ခြီသွားလေ၏ သို့ရာတွင်မြို့နောက်မှာကင်းတပ်ရှိမှန်းကိုမသိ။ယောရှုနှင့်ဣသရေလအမျိုးသားအပေါင်းတို့သည်ရှုံးဟန်ပြုလျက်တောလမ်းဖြင့်ပြေးကြ၏။သူတို့ကိုလိုက်ခြင်းငှါအာဣမင်းကြီးသည်မြို့၌ရှိသမျှသောယောက်ျားတို့ကိုနှိုးဆော်ပြီးလျှင်၊မြို့သားတို့သည်ယောရှုကိုလိုက်၍မြို့နှင့်ကွာမှန်းမသိကွာသွားကြ၏။ဣသရေလအမျိုးသားတို့ကိုမလိုက်ဘဲ၊အာဣမြို့နှင့်ဗေသလမြို့၌ယောက်ျားတယောက်မျှမနေ၊မြို့ကို လှတ်ထားလျက်ဣတရေလအမျိုးသားတို့ကိုလိုက်ကြ၏အငယ်၁၈မှ24ထာဝရဘုရားကလည်းတင်ကင်သောလှံကိုအာဤမျိုးတို့ရွယ်လောထိုမျိုးကိုတင့်လက်သို့ငါအမည်ဟုယောရှုအားမိန်တော်မူသည့်အတိုင်းယောရှုသည်မိမိကင်သောလှံကို ထိုမျိုးသို့ရွယ်လေ၏ရွယ်သောအခါကင်းတပ်သားတို့သည်ချက်ချင်းထ၍အလင်းအမြန်ပြေးလျက်မြို့တဲသို့ဝင်မိလျင် ကြိုးစား၍သိမ်းယူပြီးမှ မီးရှို့ကြ၏အာဤမြို့သားတို့သည် ပြန်ကြည့်၍မြို့ကို လောင်သောမီး၏အခိုးသည်မိုးကောင်းကင်သို့တက်လျက်ရှိသည်ကို မြင်သောအခါအဘယ်အရက်ကိုမျှပြေးခြင်းငှာမတက်ဆွမ်းနိုင်ကြတောသို့ပြေးသောသူတို့သည်လည်းလိုက်သောသူတို့ကို ပြန်လှန်၍တိုက်ကြ၏ကင်းတပ်သားတို့သည်မြို့ကိုရ၍မြို့၌မိကိုတက်လျက်ရှိသည်ကို ယောရှုနှင့်ဣသရေလအမျိုးသားအပေါင်းတို့သည်မြင်လျှင်တဖန်ပြန်လှည့်၍အာဤမြို့သားတို့ကိုတိုက်တတ်ကြ၏အခြားသောသူတို့သည်လည်းမြို့တဲကထွက်၍တိုက်သောကြောင့်ဣသရေလအမျိုးသားတို့သည်အာဤလူတို့ကိုညှက်၍တိုက်သည်ဖြင့်တယောက်ကိုမျှမလွတ်မကြံကျွင်းစေခြင်းငှာလှုပ်ကြံကြ၏အာဤမင်းကြီးကို အရှင်ဖမ်း၍ယောရှုထံသို့ဆောင်ခဲ့ကြ၏ ဣဒရေလအမျိုးသားတို့သည်လွင်ပြင်၌၎င်း၊လိုက်ရှာရာတော၌၎င်း၊အာဣမြို့သားအပေါင်းတို့ကိုလုပ်ကြံ၍ထားဖြင့်အကုန်အစင်သုတ်သင်ပြီးမှ၊တဖန်မြို့သို့ပြန်လာ၍ထားဖြင့်လုပ်ကြံကြ၏။25ထိုနေ့၌တသောင်းနှစ်ထောင်ခန့်မျှရှိသော အာဣမြို့သားယောက်ျားမိန်းမအပေါင်းတို့သည်တေကြ၏အာဣမြို့သူမြို့သားအပေါင်းတို့ကို အကုန်စင်မဖြည့်စည်းမိတိုင်အောင်ယောရှုသည်လှန်ကင်သောလက်ကိုမသိမယုတ်တို့ရတွင်သာရဖျားသည်ယောရှုအားမှားထားတော်မူသောစကားအတိုင်းတရိษံများနှင့်လက်ရဥစ္စာများကိုဣတရေလမျိုးသားတို့သည် ကိုအဖို့သိမ့်ယူကြ၏ယောရှုသည်လည်းအာဤမျိုးကိုမိရှု၍ယနေ့တိုင်အောင်သာရဖြစ်စီရအမိုက် ပုံဖြစ်စေ၏အာဤမင်းကြီးကိုညဦးတိုင်အောင်တစ်ပင်တွင်ဆွဲထား၍မိုးချုပ်သောအခါယောရှုစီရင်သည့်အတိုင်းအသေးကောင်ကိုတစ်ပင်ကချပြီးလျှင်မြို့တကားဝ၌ပစ်ထား၍အသေးကောင်အပေါ်၌များစွာသော ကြောက်တို့ကိုစုပုံကြ၏ထိုကြောက်ပုံသည်ယနေ့တိုင်အောင် ရှိ၏အငယ်30မှ35ထိုအခါယောရှုသည်အေဗလတောင်ပေါ်မှ ဣတေလအမျိုး၏ဘုရားသခင်ထာဝရဘုရားအဖို့ရစ်ပလင်ကိုတီလေ၏ထာဝရဘုရား၏ကျွန်မောရှိသည်ဣတေလအမျိုးသားတို့ကိုမှားထား၍မောရှိ၏ပညာတိကျမ်း၌ရေးမှတ်လျက်ရှိသည့်အတိုင်းတန်တစာမပါမသုံးဘဲမကွဲမပြတ်သောကြောက်တို့ဖြင့်ရစ်ပလင်ကိုတီ၍ထာဝရဘုရားအဖို့မိရှုရာရစ် မိတ္တဟာရရစ်တို့ကို ပူဇော်ကြ၏ယောရှုသည်လည်း ထိုကျောက်ပေါ်၌မောရှေ၏ပညာတရားကိုဣဒေလအမျိုးသားတို့ရှေ့မှရေးကူးလေ၏ဣဒေလအမျိုးသားတို့ကို ကောင်းချီးပေးခြင်းအလိုငှာဒါရဖျား၏ကျွန်မောရှေမှားထားခဲ့သည့်အတိုင်းဣဒေလအမျိုးအသက်ကြီးဘူမင်းတရားသူကြီးအမျိုးသားအပေါင်းတို့သည်ယေပရောဟိတ်လေဝိသားထံတော်သာရဖျား၏ဗြိဉ္ဉ်တစ်တာနှစ်ဖက်၌ရပ်၍အမျိုးသားဆင့်နှင့်တကြွတနိုင်ငံသားပါလျက် ဂေရဇိမ်တောင်ပေါ်မှာလူတဝက်၊ဧဗလတောင်ပေါ်မှာတဝက်တို့သည်နေကြလျှင်၊ပညတ္တိကျမ်း၌ရေးထားသမျှသော ကောင်းကြီးမင်္ဂလာစကားနှင့်ကျိန်ခြင်းအမင်္ဂလာစကားတည်းဟူသောတရားစကားအလုံးစုံတို့ကိုဘတ်ရွတ်လေ၏။ယောရှုသည် မောရှေမှာထားသော စကားတခွန်းကိုမျှမချန်မကြွင်း၊မိန်းမ၊သူငယ်၊တကျွန်းတနိုင်ငံသားပါသောဣသရေလအမျိုးသားအပေါင်းတို့ရှေ့မှာ အကုန်အစင်ဘတ်ရွတ်လေ၏